ရှင်ယောဟန်ခရစ်ဝင်ခန်းကြီး7အငယ်1မှ6ညီအမမာရိနှင့် မာသတို့နေသောဘေသနိရွာသားလာဇရုအမည်ရှိသော သူတယောက်သည် နာလျက်နေလေ၏နာလျက်နေသော လာဇရု၏နှမမာရိကသခင်ဖျားကို စီမွေးနှင့်လိမ့်၍ခြေတော်ကိုမိမိစပင်နှင့်တုပ်သော မာရိဖြစ်သည်ညီအမတို့သည် အထံတော်သို့ဆေလွတ်၍သခင် ကိုယ်တော်ချစ်တော်မူသောသူသည်နာလျက်နေပါသည်ဟုလျှောက်ကြ၏။ထိုစကားကိုယေရှုသည်ကြားတော်မူလျှင်၊ထိုအနာသည်သေနာမဟုတ်၊ဘုရားသခင်၏ဘုန်းတော်ကိုထင်ရှားစေသောအနာဖြစ်၏။ထိုအနာကြောင့်ဘုရားသခင်၏သားတော်သည်ဘုန်းထင်ရှားခြင်းရှိလိမ့်မည်ဟုမိန့်တော်မူ၏။ယေရှုသည်မာသကို၎င်း၊သူ၏ညီမနှင့်လာဇရုကို၎င်းချစ်တော်မူ၏။လာဇရုနာသည်ကိုကြားတော်မူလျှင် ကြွတော်မမူဘဲထိုအရပ်၌နှစ်ရက်နေတော်မူ၏။ထိုနောက်မှတပည့်တော်တို့အား၊ယုဒပြည်သို့တဖန်သွားကြကုန်အံ့ဟုမိန့်တော်မူလျှင်၊တပည့်တော်တို့က၊အရှင်ဘုရား၊ယုဒလူတို့သည်ယခုပင်ကိုယ်တော်ကိုခဲနှင့်ပစ်ခြင်းငှါရှာကြံလျက်ပင်ထိုအရပ်သို့တဖန်ကြွတော်မူဦးမည်လောဟုလျှောက်ကြ၏။ယေရှုကလည်း၊တနေ့တွင် တဆက်နှစ်နာရီရှိသည်မဟုတ်လော။လူသည်နေ့အချိန်၌သွားလာလျှင်၊နေရောင်အလင်းကိုမြင်ရသောကြောင့်ထိမိ၍မလဲတတ်။ညဉ့်အချိန်၌သွားလာလျှင်မူကား၊အလင်းမရှိသောကြောင့်ထိမိ၍လဲတတ်၏ဟု မိန့်တော်မူပြီးမှ၊ငါတို့အဆွေ လာဇရုသည်အိပ်ပျော်၏။သူ့ကိုနှိုးခြင်းအလိုငှါငါသွားမည်ဟု မိန့်တော်မူ၏။တပည့်တော်တို့ကလည်း၊သခင်၊သူသည်အိပ်ပျော်လျှင်သက်သာရလိမ့်မည်ဟုလျှောက်ကြ၏ ယေရှုသည် လာဇရုသေကြောင်းကိုရည်မှတ်၍မိန့်တော်မူသော်လည်း၊ပကတိအိပ်ပျော်ကြောင်းကို မိန့်တော်မူသည်ဟုတပည့်တော်တို့သည်ထင်မှတ်ကြ၏။ထိုကြောင့်ယေရှုက၊လာဇရုသေပြီ။သင်တို့သည်ယုံကြည်မည်အကြောင်း၊ထိုအရပ်၌ငါမရှိသည်ကိုထောက်၍သင်တို့အတွက်ငါဝမ်းမြောက်ခြင်းရှိ၏။သူ့ဆီသို့ယခုသွားကြကုန်အံ့ဟုအတည့်အလင်းမိန့်တော်မူ၏ ဒိဒုမှုအမည်ရှိသောသောမကအကျွန်ုပ်တို့လည်းလိုက်၍သခင်နှင့်အတူအသေခံကြကုန်အံ့ဟုတပည့်တော်ချင်းတို့အားပြောဆို၏။17ယေရှုသည် ရောက်တော်မူသောအခါ၊လာဇရုကိုသင်္ဂြိုဟ်၍သင်္ချိုင်းတွင်း၌လေးရက်လွန်လေပြီ။ဗေသနိရွာသည်ယေရုရှလင်မြို့နှင့်တတိုင်လောက်သာကွာသည်ဖြစ်၍၊မာသနှင့် မာရိတို့၏မောင်သေသောကြောင့် သူတို့ကိုနှစ်သိမ့်စေလိုသောငှါယုဒလူများတို့သည်လာကြ၏။ယေရှုကြွလာတော်မူကြောင်းကိုမာသသည်ကြားလျှင်၊ကိုယ်တော်ကိုခရီးဦးကြိုပြုခြင်းငှါသွား၏။မာရိမူကားအိမ်၌ထိုင်လျက်နေရစ်၏။မာသက၊သခင်၊ကိုယ်တော်ရှိတော်မူလျှင်ကျွန်မ၏မောင်မသေပါ။ယခုသေလျက်ရှိသော်လည်း၊ကိုယ်တော်သည်ဘုရားသခင်ကိုဆုတောင်းတော်မူသမျှအတိုင်းဘုရားသခင်ပေးတော်မူမည်ကို ကျွန်မသိပါ၏ဟုလျှောက်၏။ယေရှုကလည်း၊သင်၏မောင်သည်ထမြောက်လိမ့်မည်ဟုမိန့်တော်မူ၏။မာသကလည်း၊နောက်ဆုံးသော နေ့တည်းဟူသောထမြောက်ရာကာလ၌သူသည်ထမြောက်လိမ့်မည်ကိုကျွန်မသိပါသည်ဟုလျှောက်၏။ယေရှုကလည်း၊ငါသည်ထမြောက်ခြင်းအကြောင်း၊အသက်ရှင်ခြင်းအကြောင်းဖြစ်၏။ငါ့ကိုယုံကြည်သောသူသည်သေလွန်သော်လည်းရှင်လိမ့်မည်။ငါ့ကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်း သေခြင်းနှင့်အစဉ်မပြတ်ကင်းလွတ်ကြလိမ့်မည်။ငါ့စကားကိုယုံသလောဟု မေးတော်မူလျှင်၊မာသက၊ဟုတ်ပါ၏သခင်၊ကိုယ်တော်သည် ခရစ်တော်တည်းဟူသောဤလောကသို့ကြွလာတော်မူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကိုကျွန်မယုံပါသည်ဟုလျှောက်၏။28ထိုသို့လျှောက်ပြီးမှမာသသည်သွား၍မိမိညီမ မာရိအား၊အရှင်ဘုရားရောက်လာတော်မူပြီ။သင့်ကိုခေါ်တော်မူသည်ဟုတိတ်ဆိတ်စွာခေါ်လေ၏။မာရိသည် ထိုစကားကိုကြားလျှင်၊အလျင်တဆောထ၍အထံတော်သို့သွားလေ၏။ထိုအခါယေရှုသည်ရွာထဲသို့မဝင်သေး။မာသခရီးဦးကြိုပြုသောအရပ်၌ရှိတော်မူသတည်း။ထိုကြောင့်နှစ်သိမ့်စေသောစကားကို ပြောလျက်၊မာရိနှင့်အတူအိမ်၌ရှိသောယုဒလူတို့သည် မာရိအလျင်တဆောထ၍ ထွက်သွားသည်ကိုမြင်ကြလျှင်၊ငိုကြွေးခြင်းငှါသင်္ချိုင်းသို့သွားပြီဟုဆို၍သူ့နောက်သို့လိုက်ကြ၏။မာရိသည်ယေရှုရှိတော်မူရာအရပ်သို့ရောက်၍ကိုယ်တော်ကိုမြင်လျှင်၊ခြေတော်ရင်း၌ပြပ်ဝပ်လျက်၊သခင်၊ကိုယ်တော်ရှိတော်မူလျှင်ကျွန်မ၏မောင်မသေပါဟုလျှောက်၏။မာရိမှစ၍လိုက်လာသောယုဒလူတို့သည်ငိုကြွေးကြသည်ကို ယေရှုသည်မြင်တော်မူသောအခါအလွန်ညှိုးငယ်ခြင်း၊စိတ်ပူပန်ခြင်းရှိ၍၊အလောင်းကိုအဘယ်မှာထားကြသနည်းဟုမေးတော်မူလျှင်၊သခင်ကြွ၍ကြည့်တော်မူပါဟုလျှောက်ကြ၏။ယေရှုသည် မျက်ရည်ကျတော်မူ၏။ယုဒလူတို့က၊ကြည့်ပါ။လာဇရုကို အလွန်ချစ်တော်မူပါသည်တကားဟု ဆိုကြ၏။အချို့တို့က၊မျက်စိကန်းသောသူကို မြင်စေတော်မူသောဤသခင်သည် လာဇရုကိုမသေစေခြင်းငှါမတတ်နိုင်သလောဟု ဆိုကြ၏။တဖန်ယေရှုသည် အလွန်ညှိုးငယ်သောစိတ်နှင့်သင်္ချိုင်းတွင်းသို့ရောက်တော်မူ၏။ထိုတွင်းသည်မြေတွင်းဖြစ်၏။ကျောက်နှင့်ပိတ်ထား၏။ကျောက်ကိုရွှေ့ကြလော့ဟုယေရှုမိန့်တော်မူလျှင်၊သေလွန်သောသူ၏နှမမာသက၊သခင်၊ယခုဖြစ်လျှင်နံလိမ့်မည်။လေးရက်ရှိပါပြီဟုလျှောက်၏။ ယေရှုကလည်း၊သင်သည်ယုံလျှင်ဘုရားသခင်၏ဘုန်းအာနုဘော်တော်ကိုမြင်ရလိမ့်မည်။ငါပြောပြီမဟုတ်လောဟုမိန့်တော်မူ၏။ထိုအခါသေလွန်သောသူ၏သင်္ချိုင်းမှကျောက်ကိုရွှေ့ကြ၏။ယေရှုသည်လည်းအထက်သို့ကြည့်မျှော်လျက်၊အဘ၊ကိုယ်တော်သည်အကျွန်ုပ်စကားကိုနားထောင်တော်မူသောကျေးဇူးတော်ကြီးလှပါ၏။ကိုယ်တော်သည်အကျွန်ုပ်စကားကို အစဉ်မပြတ်နားထောင်တော်မူသည်ကိုအကျွန်ုပ်သိပါ၏ သို့သော်လည်းကိုယ်တော်သည်အကျွန်ုပ်ကိုစေလွှတ်တော်မူသည်ကိုဝန်းရံလျက်ရှိသောဤလူအပေါင်းတို့သည်ယုံကြည်စေခြင်းငှါသူတို့၏အကျိုးကိုထောက်၍ဤသို့အကျွန်ုပ်လျှောက်ပါ၏ဟု မိန့်မြွက်တော်မူပြီးမှ၊လာဇရုထွက်၍လာလော့ဟု ကြီးသောအသံနှင့်ဟစ်ခေါ်တော်မူ၏။ထိုအခါသေလွန်သောသူသည်မိမိခြေလက်၌ပုဆိုးနံရံနှင့်ယစ်ပတ်လျက်၊မျက်နှာကိုလည်းပဝါနှင့်စည်းလျက်ထွက်လာ၏ ယေရှုကလည်း၊သူ့ကိုဖြေ၍လွှတ်ကြလော့ဟုမိန့်တော်မူ၏။ထိုအခါမာရိဆီသို့လာသောယုဒလူအများတို့သည်ယေရှုပြုတော်မူသော အမှုကိုမြင်လျှင်ကိုယ်တော်ကိုယုံကြည်ကြ၏။အချို့မူကား၊ဖာရိရှဲတို့ထံသွား၍ယေရှုပြုတော်မူသောအမှုကိုကြားပြောကြ၏။ထိုအခါယဇ်ပုရောဟိတ်အကြီးတို့နှင့်ဖာရိရှဲများသည်လွှတ်အရာရှိတို့ကို စည်းဝေးစေပြီးလျှင်၊ငါတို့သည်အဘယ်သို့ ပြုလျက် နေကြသနည်း။ထိုသူသည်များစွာသောနိမိတ်လက္ခဏာကိုပြ၏။သူ့ကိုဤသို့အလွတ်ထားလျှင်၊လူခပ်သိမ်းတို့သည်ယုံကြည်ကြလိမ့်မည်။ရောမလူတို့သည်လည်းလာ၍ငါတို့အရပ်ဌာနကို၎င်း၊ငါတို့အမျိုးကို၎င်းသုတ်သင်ပယ်ရှင်းကြလိမ့်မည်ဟု ပြောဆိုကြ၏။ထိုသူတို့အဝင်၊ထိုနှစ်တွင်ယဇ်ပုရောဟိတ်မင်းဖြစ်သောကာရဖအမည်ရှိသောသူက င်တို့သည်အလျှင်းမသိကြ။ယုဒလူမျိုးအကုန်အစင်ပျက်စီးသည်ထက်၊လူတယောက်သည် လူများတို့အတွက်သေသော်သာ၍ကောင်းသည်ကိုသင်တို့သည်မဆင်ခြင်ပါတကားဟု ပြောဆို၏။ထိုစကားကို ကိုယ်အလိုအလျောက်ပြောဆိုသည်မဟုတ်။ထိုနှစ်တွင်ယဇ်ပုရောဟိတ်မင်းဖြစ်လျက်၊ယေရှုသည် ထိုအမျိုးအတွက်သေရမည်ဟူ၍၎င်း၊ထိုအမျိုးအတွက်သာမက၊အရပ်ရပ်တို့၌ကွဲပြားလျက်ရှိသော ဘုရားသခင်၏သားများကိုအတူစုဝေးစေခြင်းငှါသေရမည်ဟူ၍၎င်းပရောဖက်ဥာဏ်နှင့် ဟောပြော၏။ထိုနေ့မှစ၍ကိုယ်တော်၏အသက်ကိုသတ်ခြင်းငှါတိုင်ပင်ကြံစည်ကြ၏။ထိုကြောင့်ယေရှုသည် နောက်တဖန်ယုဒလူတို့တွင် ထင်ရှားစွာမလှည့်လည်ဘဲ၊ထိုအရပ်မှထွက်၍တောနှင့်အနီးဧဖရိမ်အမည်ရှိသောမြို့သို့ကြွ၍တပည့်တော်တို့နှင့်အတူနေတော်မူ၏။ ယုဒပသခါပွဲခါနီးတွင် လူများတို့သည်မိမိတို့ကိုသန့်ရှင်းစေခြင်းငှါပွဲမခံမှီအရပ်ရပ်တို့မှယေရုရှလင်မြို့သို့လာကြ၏။ထိုသူတို့သည်ယေရှုကိုရှာဖွေ၍၊အချင်းတို့၊အဘယ်သို့ထင်ကြသနည်း။သူသည်ပွဲသို့မလာသလောဟုဗိမာန်တော်၌ရပ်လျက်အချင်းချင်းမေးမြန်းကြ၏။ထိုအခါအဘယ်သူသည်ယေရှုရှိရာအရပ်ကိုသိလျှင်သူ့ကိုဘမ်းဆီးစေခြင်းငှါပြညွှန်ရမည်ဟု ယဇ်ပုရောဟိတ်အကြီးတို့နှင့်ဖာရိရှဲတို့သည်မှာခဲ့ကြပြီ